ဒီဥစဉ်ခုနှစ်ပါးလေးကဒုတိယမြောက်ဓမ္မဝိจิยသမုတ်ခြင်းကအကြောင်းဟောပါမယ်ဓမ္မဝိจิยဆိုတဲ့စကားစုမှာဓမ္မနဲ့ဝိจิยနှစ်ခုနှစ်ခုပေါင်းဆက်ထားတဲ့အဲပေါင်းဆက်ထားပါတယ်အဲဒီကဓမ္မဆိုတာယုတ်ဓမ္မနန္ဓမ္မတွေကိုပြောပါတယ် အဲဒီယုတ်ဓမ္မနန္ဓမတွေကလည်းတဘာဝကိုယ်စီလက္ခဏာလေးကိုဆိုပါတယ်ဝိကျေယဝိကျေယဆိုတာကတော့ခွဲခြားစစ်စစ်တဲ့သိမြင်တာပါပဲဒီပဲကတော့ပညာရဲ့ပြည့်ရစကားတစ်ပါးအခုပေါင်းစပ်လိုက်တဲ့အခါကျတော့ဓမ္မဝိကျေယယုတ်ဓမ္မနန္ဓမတွေကို ခွဲခြားစစ်စစ် သိမြင်ခြင်းလို့ဒီလိုအဓိပ္ပာယ်ရပါတယ်ဒီနေရာဌာနမှာဓမ္မရဲ့ရတဲ့အဓိပ္ပာယ်တွေရှိဥစွာရှင်းပြပါဦးမယ်ဓမ္မဟာသဘာဝဒီလိုကျမ်းဂန်များမှာဖွင့်ပါသဘာဝဆိုတာကိုယ်စီကိုယ်စီဖြစ်ရှိနေတဲ့ဟာတွေသဘာဝခေါ်ပါတယ် စကောဘာဝစဘာဝစကောကူးစီးကူးစီးဖြစ်သောဘာဝဖြစ်ရှိနေတဲ့အရာစဘာဝကိုစီကိုစီဖြစ်ရှိနေတဲ့အရာအဲ့ဒါကိုစဘာဝခေါ်တယ်။ဥပမာဖြင့်ဒီရုပ်တကြီးလေးပါးထဲမှာပထဝီဓာတ်ဆိုရင်ခက်မှာကြံတန်းတဲ့သဘော။တေဇောဆိုလို့ရှိရင် အဲအာဘောဆိုလို့ရှိရင်ယူစီဖွဲ့တွဲတဲ့သဘောတိသောဆိုရင်ပူလွေးအေးတဲ့သဘောနဲ့ဟောရောဆိုလို့ရှိရင်တောင့်တင်းလှုပ်ရှားတဲ့သဘောဒါတွေဟာကိုစီကိုစီဖြစ်ရှိနေတဲ့အရာတွေပါပဲအဲ့ဒါသဘာဝလက္ခဏာခေါ်တယ်စိတ်မှာဆိုအာရုံတိတတ်တဲ့သဘောဖတ်သားမှာဆိုလို့ရှိရင်အာရုံထိတိတဲ့သဘောဒီကိုစီကိုစီသဘောလက္ခဏာဟုတ်လားဓမ္မလို့ခေါ်ပါတယ်ပို့ပြီးတော့လက်တွေ့ကြအောင်ပြောရရင် one byte စိုက်ပြီးတော့ ဖောင်းလိုက်ဖောင်းလိုက်ပိန်လိုက်ပိန်လိုက်ရှုမှတ်လို့ဖောင်းပိန်မှုခေါ်တဲ့တောင့်တင်းလှုပ်ရှားရွေသွားတဲ့သဘောလေးအဲ့ဒါဝါရုပ်တဲ့သဘာဝလက္ခဏာပါပဲမတိုင်းမတိုင်းတောင့်သဘောတင်းသဘောလှုပ်သဘောရွေသဘောလေးတွေတည်နေဒါဓမ္မဝုကြီးကခေါ်တာပဲဝါရုပ်တဲ့သဘာဝလက္ခဏာကို ခွဲခြမ်းစစ်စစ်ပြီးတော့ သိနေရပါလိမ့်မယ်ပြီးတော့တခါတခါပူဓာလေးတွေပေါ်လာပူဓာလေးတွေစိုက်မှတော့ပူဓာလေးရတစ်ခုသိဓာလေးရတစ်ခုဆိုတာပါအဲဒါလိုယုံနဲ့နာကွယ်ကွယ်ပြားပြားဒီလိုခွဲခြားမိတော့အစီအစီသိနေတာအဲဒါဓမ္မဝိချရာသို့တော့ပို့ပြီးတော့ပြီးသားတာတော့ဥရိယပြညာမင်းတော့ရောက်တဲ့ခါကျမှပြီးသားပါတယ်ဓမ္မအရာကိုယ်စီတဘာဝတွေကို တရုပ်ဖော်ပြီးတော့ပြည့်ပြည့်စုံစုံရှင်းပြမယ်ဆိုရင်ကျန်တဲ့ရစ်ကလေးတော်မှလောက်မှာမဟုတ်ပါဘူး။ဒါတော့ဒီနမူနာလေးတော့နမူနာလောက်ပဲပြောပြရစီတော့။နောက်ရှိမပါမရလို့သဘာဝလက္ခဏာတွေကိုတော်တော်လေးပြည့်ပြည့်စုံစုံသိပြီးတဲ့နောက်ပိုင်းမှာနောက်သဘာဝတစ်မျိုးကိုသိလာပါသေးတယ်။အဲ့ဒီသဘာဝတစ်မျိုးကတော့ ဖြစ်ပေါ်ပြီးတော့ကွယ်ပြောက်သွားတဲ့အိဋ္ဌလက္ခဏာပေါ်လည်းပြောင်းလဲတဲ့ဆင်းရဲဒုက္ခလက္ခဏာနဲ့သူသဘောတိုင်းသူဖြစ်ပုံအနတ္တလက္ခဏာပေါ့လေဒီလက္ခဏာ၃မျိုးသိလာပါတယ်အဲ့ဒီမမြတ်ဆင်းရဲသဘောပဲခေါ်တဲ့လက္ခဏာ၃မျိုးဟာအလုံးသောယုတ်တိနာနေနဲ့ပတ်သက်တူညီနေတူညီနေတာမဟုတ်လို့သူ့ကိုတမန်တော်ဘာဝတဘာဝလို့ဆိုတယ်တမန်တော်တန်းတူညီမျှသော မျက်စိရဲ့သဘောပဲဆိုတဲ့အနေအချင်းတန်တူညီမျှသောပါဝောထင်ရှားသောအရာတပါဝောအမျက်စိရဲ့သဘောပဲအနေအချင်းထင်ရှားသောအရာတဲ့အဲ့ဒါလည်းဓမ္မနောက်ဥပဒနာဉာဏ်ကြီးဖြစ်လာတဲ့အခါအဲ့ဒီတူညီဓမ္မတွေတူညီတဘာဝတွေလည်းပဲခွဲခြားပြီးတော့ပေါ့လေအဲစိတ်ဖြာပြီးတော့တိလာတတ်ပါတယ်အဲ့ဒီတိလာလည်းပဲဓမ္မဝိဇ္ဇာသံဃောစင်ပါပဲ ဝိပဿနာဉာဏ်နဲ့ရင်းကျက်ပြည့်စုံသွားတဲ့အခါကျတော့စန္တိလက္ခဏာရှိတဲ့အငိမ့်တနိဗ္ဗာန်ကိုတွေ့သွားတာအဲ့ဒီနိဗ္ဗာန်ကိုဓမ္မခေါ်တယ်ပဝိကျနာဆိုတာအဲဝိကျယဆိုတာကမိညာပူညာနဲ့တိသွားတာပါဓမ္မဝိကျယအဲ့ဒီမှာကတော့နိဗ္ဗာန်မှာဆိုရင်သဘာဝကိုယ်စီလက္ခဏာပဲရှိတော့တယ်သူမှာ တူညီတဲ့ခန္ဓာမရှိတော့ဘာဖြစ်လို့လဲဆိုတော့နိဗ္ဗာန်ကအမြဲတမ်းမြဲနေအမြဲတမ်းချမ်းသာနေအမြဲတမ်းအနတ္တဖြစ်နေอืมသူကတူညီတာမရှိဘူးသူကတော့အဲ့ဒါတဘာဝပဲရှိတယ်ကိုယ်စီတဘာဝပဲရှိတယ်အဲ့ဒီလိုကိုယ်စီတဘာဝဖြစ်တဲ့တဏှိလက္ခဏာသိသွားတဲ့ဓမ္မဝိစီယသမုစင်ခေါ်တာပဲယုံနဲ့ဓမ္မတွေနဲ့အနတ္တလက္ခဏာအနေနဲ့တော့တစ်စိတ်တစ်ပိုင်းတော့နိဗ္ဗာန်နဲ့တူတာလေးတော့ရှိပါတယ် ယုံနာသင်္ကာရတရားတွေလည်းပဲအနတ္တပဲအတ္တမဟုတ်လို့အတ္တမရှိလို့အနတ္တခေါ်တယ်နိဗ္ဗာန်မှာလည်းပဲအတ္တမရှိဘူးအတ္တနိဗ္ဗာန်ကိုယ်တိုင်လည်းအတ္တမဟုတ်ဘူးအနတ္တချင်းတော့တူတော့တူပါတယ်ခွဲမယ်ဆိုလို့ရှိရင်တော့ယုံနာတရားတွေကအနိစ္စဒုက္ခဖြစ်တဲ့အနတ္တနိဗ္ဗာန်ကတော့နိစ္စဒုက္ခအနတ္တလို့ဆိုမှဆိုနိုင်ပါတယ်အဲတော့ဥပဒနာခိုက်တာမှာရော အဲဒီကအဲမညာပူညာနေဖြစ်တဲ့ခိုက်တံမှာရောတိတိသွားတဲ့သဘောတွေဟာသဘောတွေမှန်သမျှဟာဓမ္မဥစ္စယသံဃောစဉ်ကြီးပါပဲကျန်ကမြတ်မှာတော့အဲဒီဓမ္မဥစ္စယသံဃောစဉ်ကိုလက္ခဏာရတပိစုပ္ပထာအနေနဲ့ဒီလိုပြထားပါတယ်ပဝိကျနလက္ခဏောဓမ္မဥစ္စယော ဓမ္မဝိဇ္ဇာဆိုတာယုတ်ဓမ္မနန္ဓမ္မတို့ရဲ့သဘာဝလက္ခဏာနဲ့ကိုယ်စီလက္ခဏာပါလေအဲ့ဒါလေးတွေကိုခွဲခြားစစ်ဆေးတည်ခြင်းလက္ခဏာရှိတယ်တဲ့ဒီလိုပြပါတယ်အဲ့ဒီဓမ္မတွေကိုမတည်သေးရင်အဲ့ဒီမတည်မှုဟာအမှောင်နဲ့တူတယ်အဝိဇ္ဇာအမှောင်လို့ဆိုထားပါတယ်အမှောင်ထဲမှာဘာမှမမြင်ရပါဘူး အလင်းတက်ရောက်လာတဲ့ခါကျမှဒီခန်းထဲမှာမှောင်ထဲမှာဘာတွေရှိတယ်ဆိုတာကွယ်ကွယ်ပြားပြားသိသွားတယ်ဒီတော့အလင်းဟာခန်းထဲမှာရှိနေတဲ့အရာတွေကိုဘာတွေဘာတွေပဲလို့ထင်ရှားစေသလိုထို့အတူပဲဘုဒ္ဓမနန္ဒမတွေကိုခွဲခြားစူးစမ်းပြီးတော့သဘာဝလက္ခဏာအနေနဲ့ရော အဲကိုကြည်လက္ခဏာအနေနဲ့ရောတူတူညီလက္ခဏာအနေနဲ့ရောနောက်ဆုံးတဏှိလက္ခဏာရှိတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုတည်သွားပြီဆိုလို့ရှိရင်ဟာဒါတွေရှိပါလားဆိုတာပေါ့လေအဲ့ဒီသဘောတရားတွေကိုမိမောင်းဆက်လိုက်ထိုးပြလိုက်တယ်လို့ပေါ့လေရှင်းအောင်အဲ့ဒီအသိဉာဏ်လုပ်ပြလိုက်တယ်အဲ့ဒါဝစီယောပါစနာရဆိုခေါ်တယ်ဆိုင်ရဆိုင်ရအာယုန်တွေကိုသူကထင်ထင်ရှားရှားမိမောင်းထိုးပြတယ်လို့ ကြတတ်တယ်အဲ့ဒါဓမ္မဝိဇ္ဇာဆောင်ဖို့ရှိရင်ကိစ္စရသပါပဲခန္ဓာမှာအလင်းမရှိသေးလို့ရှိရင်စိတ်ရဲ့ဒူရုပ်သေးမှုရှိဖွယ်ရရှိပါတဲ့အလင်းရောက်သွားတဲ့ခါကျတော့ဘာမှစိတ်ဒူဝေရှုပ်ထွေးစရာမရှိတော့ပါဘူးဒါလိုပဲအတိအလင်းတက်ကသဘောမှန်တွေကိုသူကထိုးပြတော့ စိတ်ရဲ့ရှုပ်ထွေးမှုဘာမှမရှိတော့ပုဂ္ဂိုလ်တ attva ဟုတ်နေသလားမဟုတ်နေဘူးလားဆိုတာယုံမတန်တရားတွေစိတ်ရှုပ်ထွေးမှုတွေအကြောင်းနဲ့ဖြစ်တာလားအကြောင်းပဲဖြစ်တာလားဆိုတဲ့ရှုပ်ထွေးမှုတွေမြဲနေသလားကောင်းစားချမ်းသာသလားကိုယ်လိုတိုင်းဖြစ်သလားဆိုတဲ့စိတ်ရဲ့ရှုပ်ထွေးမှုတွေအဲ့ဒါတွေဘာမှရှိတော့အဲနောက်ဆုံးအငိမ့်တနေပါတွေ့သွားပြီဆိုဟာအငိမ့်တရှိပါလားဆိုတာကိုတိသွားတော့ရှိမှရှိပါမလားဆိုတဲ့တန်တရားမျိုးမျိုးနဲ့စိတ်ရှုပ်ထွေးမှုတွေလာနိုင်တယ်ဖြစ်နိုင်တယ် ခုတကယ်သဘောမှန်တွေကိုရှင်းရှင်းလင်းလင်းသိသွားပြီဆိုလို့ရှိရင်အသံမောပိတ်ကျုပ္ပဌာနာဆိုတာပေါ့စိတ်ရဲ့တွေဝေရှုပ်ထွေးမှုမရှိတော့ဘူးတဲ့တူမှုကင်းပြီးတော့ရှင်းရှင်းကြီးတခါတည်းသိတဲ့တရားပဲဆိုတော့ယောဂီရဲ့ဉာဏ်ထဲမှာပေါ်လာတယ်အဲ့ဒီဓမ္မဝိယသဘောစဉ်ဖြစ်ချင်းရဲ့အကြောင်းကတော့မြတ်စွာဘုရားအလိုတော်ကြဆိုရင်တမျိုးတည်းပါပဲတမျိုးတည်းဆိုတာက ရှုမှတ်လို့အခြေခံယုံနာပိုင်းခြားသိမှုကအစအဲဒီညာလေးတွေဟာပထမညာဒုတိယညာဖြစ်ခြင်းရဲ့အကြောင်းဒုတိယညာလည်းတတိယညာစသည်အစဉ်စဉ်ဖြစ်ခြင်းရဲ့အကြောင်းပါပဲလောကမှာလောကီအတတ်ပညာတွေဆိုတာရှိပါတယ် primary အတတ်ပညာကနေပြီးတော့ပေါ့အစဉ်စဉ်အစဉ်စဉ်တက်သွားတာအဲတော့အောက်ခြေအတိဟာအထက်ဉာဏ်ဤဖြစ်ပေါ်ခြင်းအကြောင်းပဲဆိုတာဖြစ်တယ်လို့ထို့တူပဲ ခြေကညာလေးတွေစပြီးတော့အစဉ်စဉ်အစဉ်စဉ်နောက်ဆုံးဓမ္မဝိစီယအနည်းမျိုးရောက်နိုင် လောက်တဲ့အထိပေါ့လေညာလေးတွေဟာဓမ္မဝိစီယသမ္မောစဉ်ဖြစ်ခြင်းရဲ့အကြောင်းပဲအထက်ကရာကတော့ဓမ္မဝိစီယသမ္မောစဉ်ဖြစ်ခြင်းရဲ့အကြောင်းခုနှစ်ပါးပြထားပါတယ်အဲ့ဒီခုနှစ်မျိုးတည်းကပထမဆုံးကတော့ပရိပု္ပ္ပကတာဆိုတာပေါ့ဒီပု္ပ္ပကတာဆိုတာမင်းများသူရဲ့အဖြစ်ဆိုတော့ မေးမြန်းခြင်းမှာပဲတိလူတဲ့အချက်တွေဖြည့်နိုင်တဲ့ပုဂ္ဂိုလ်ထံချင်းကပ်ပြီးတော့တကယ်အဲတိကချင်းကပ်ပြီးတော့မေးမြန်းခြင်းမှာပဲမေးတယ်ဆိုတာလည်းပဲတရားနဲ့ပတ်သက်တဲ့ဟာတွေကိုပြောတာပါဓမ္မဓမ္မဥစ္စာသမောစဉ်ဖြစ်တယ်လောကနဲ့ပတ်သက်တဲ့ဟာတွေမေးလို့ကတော့ဓမ္မဥစ္စာသမောစဉ်ဖြစ်ပေါ်ရမရှိပါဘူးအဲ့ဒါပထမဆုံးအကြောင်းပါပဲအမေရိကယောဂီတွေကတော့အဲ့ဒီပထမဆုံးအကြောင်းကတော့ ပြည့်စုံပါလိမ့်မယ်။ဘာဖြစ်လို့လဲဆိုတော့ဖြေမဲ့ပုဂ္ဂိုလ်ကောင်းခဲ့အောင်မေးတတ်တယ်ပဲဒီကတော့။တမေးရမေးနေတာပဲဒီကတော့။အဲလိုမေးတာတော့ဒါဉာဏ်ကြီးကြီးရဲ့အကြောင်းပါပဲ။ကောင်းပါတယ်မေးတာတော့ဘုန်းကြီးတို့လည်းပဲကြိုက်ပါတယ်မေးတာ။ပြီးတော့ဒုတိယအကြောင်းကတော့ဝုထုဝိသရကိရိယာဆိုတာပါလိမ့်။အတွင်းဝုထုနဲ့အပြင်ဝုထုပန်ရှင်းအောင်ပြုခြင်းနဲ့ တွင်းဝတ္ထုပြင်တွင်းဝတ္ထုတန်ရှင်းအောင်ပြင်ခြင်းဆိုတာကအေးစပိန်နေပါလေရှုပ်ရှုပ်ထွေးထွေးမရှိရအောင်တက်တက်ချီတဲ့တွေလည်းပဲရှိရင်လှီးတာကြီးညော်တွေတက်နေလို့ရှိရင်ရေချိုးတာဝင်းချိုးလို့ရှိရင်ဝင်းနေပါလေနှုတ်ပေးတာစသည်ပေါ့လေဒါအတွင်းတန်ရှင်းမှုခေါ်ပါတယ်အပြင်တန်ရှင်းမှုဆိုတာက ကိုယ်အမြဲတမ်းသုံးဆောင်နေအဝတ်စားကအစပေါ့လေကြီးညော်တွေတက်ရေချိုးတာဖွတ်တာတတ်တတ်ရရပေါ့လေကိုနေရဲ့အခန်းနေလည်းတတ်တတ်ရရပေါ့လေရှင်းရှင်းလင်းလင်းဖြစ်အောင်လုပ်တာ အဲ့ဒါပြင်တန်ရှင်းမှုခေါ်ပါတယ်အဲ့တော့အတွင်းတန်ရှင်းမှုပြင်တန်ရှင်းမှုအခြေအနေလေးတွေ့ရတာစိတ်ကထူးထူးခြားခြားကြည်သွားတယ်ကြည်နေတဲ့စိတ်မှာဉာဏ်ကဖြစ်တာပွင့်လာအဲ့ဒါလည်းပဲလိုပါတယ်နောက်တတိယအကြောင်းကတော့အိန္ဒြိယသမတ္တပฏิပါဒနာဆိုတာအိန္ဒြိညှိပေးရမယ်မျှအောင်ညှိပေးရမယ်တတ္တာနဲ့ပညာညှိညီရမယ်ဝိရိယနဲ့သမာဓိညှိညီရမယ် တတ္တသာလွန်ကဲပြီးတော့ပညာမပါလို့ရှိရင်အာစိတ်တွေကကွန့်မြူးပြီးတော့ဗောလေမမျှဘူးအတွေ့အကြံနေတာများပြီးတော့တတ္တမပါဘူးဆိုလို့ရှိရင်လည်းပဲဝန်စနာဗောလေကောက်ကျစ်တဲ့သဘောလေးရောက်သွားနိုင်တယ်ပြီးတော့ဝိရိယကလွန်ကဲနေပါလို့ရှိရင်လည်းပဲစိတ်တွေပြန့်လည်သွားတတ်တယ်။အာယုန်နဲ့မစိမထီပဲဖြစ်နေတာ။တတောင်တတလေးမှတ်နေလို့ရှိရင်စိတ်ကငြိမ်ပြီးတော့ ဌိနမိတ်တာတွေလည်းဝင်တတ်တယ်ပြီးတော့တတ္တာနဲ့ပညာဝိရိယနဲ့တမာရိညှ့ညီအောင်ပေါ့လေညှိပေးဖို့လိုပါတယ်ဒါကတော့ကမ္မထမ်းဆရာတွေနားလည်ဖို့သိအရေးကြီးပါတယ်ဒီအိန္ဒိယညှိပုံနဲ့ပတ်သက်ပြီးတော့လေးလေးနဲ့နဲ့ဇာတွေနဲ့လက်တွေပေါက်စားပြီးတော့ပြောကြရတယ်အများကြီးရှိပါတယ်သို့တော့အချိန်ကတိတ်ပြီးတော့မလုံလောက်တော့ပါဘူးနောက်သရုတ်တအကြောင်းကတော့ဒုပ္ပညပုဂ္ဂလပရိဝေကျနတာဆိုတာ ပညာမဲ့တဲ့ပုဂ္ဂိုလ်ကိုရှောင်ရမယ်ငါးခုမြောက်အကြောင်းကတော့ပညာဝန္တာပုဂ္ဂလတေဝနာဆိုတာပညာရှိတဲ့ပုဂ္ဂိုလ်မိဝဲစိကရမယ်အဲဒီပညာရှိပုဂ္ဂိုလ်ဆိုတာအတိုင်းအတာသိဖို့လိုပါတယ်စာပညာရှိလားအတွေးခေါ်ပညာရှိလားဆိုတာဒါလိုပါတယ်စာပညာရှိနဲ့အတွေးခေါ်ပညာရှိတာချင်းကလို့ကတော့စာအတိပဲရမှာပေါ့အတွေးခေါ်ပညာပဲရမှာပေါ့ အ ਨੇ ဆုံးဘယ်လောက်ရှိရမလဲဆိုလို့ရှိရင်စာအစိုးရတော့လက်တွေ့တရားအထုတ်လို့ဥရိယဗျာဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်ဟာဒါပညာဝတ္တပညာရှိသူပဲလို့ဆိုပါတယ်စာတက်တက်ပို့ပြီးတော့ကြည့်လို့ရှိရင်တော့သူပြောစရာမရှိဘူးပေါ့လေဒီစကားအရဆိုလို့ရှိရင်စာတက်တက်နဲ့တရားပြလို့မဖြစ်ဘူးအတွေးခေါ်တက်တက်နဲ့လည်းပဲတရားပြလို့မဖြစ်ဘူးပြီးတော့မတော်တော့ခောက် အထုတ်ယုံများလေးနဲ့လည်းပဲဆရာလုပ်လို့မဖြစ်ဘူးဆရာလုပ်ပေမဲ့လို့ယောဂီရဲ့အားကိုးရမဖြစ်နိုင်ဘူးဓမ္မဝိဇ္ဇာတန်ဝတိပညာမဖြစ်နိုင်ဘူးဆိုတဲ့ဟာပေါ်လွင်ပါတယ်၆ခုမြောက်ကတော့ကံပိရညာနာစရိယပစ္စဝခဏနဲ့နဲသောညာဖြင့်လိလာစီဘူးတိုက်တဲ့တရားတွေပေါ့လေအဲ့ဒါတွေကတော့ခန္ဓာတို့အာယတနာတို့တတ်တို့သတိပဋ္ဌာန်တို့ဘောဇင်တို့စသည်ပေါ့လေ ဒီတရားတွေပါပဲအဲ့ဒီလေးနဲ့တဲ့တရားတွေဆင်ញင်ခြင်းနဲ့သုံးသပ်ခြင်းပေါ့လေဒီမှာဒါကတော့သူကနည်းနည်းစာပြီးနည်းနည်းဆန်သွားပါလေဒီကတော့နောက်ဆုံးကတော့တတ္တိဗုဒ္ဓတာဆိုတာဓမ္မဝိဇ္ဇာခေါ်တဲ့ပညာဖြစ်ရေးမှာအမြဲတမ်းစိတ်ဟာကိုင်းညွတ်ပြီးတော့ဥစားပေးရမယ်ဆိုလိုတဲ့သဘောကတော့ လက်တွေ့အသိဉာဏ်ရရင်တော်ပြီဘယ်လိုပဲဖြစ်ဖြစ်ဒီအသိဉာဏ်ရဖို့သာတဖို့တည်းထားမယ်တစ်စိတ်တည်းထားမယ်လို့ဒီလိုသဘောထားပြီးတော့လေ့လာနေတာပေါ့လေအဲ့ဒါဉာဏ်ဖြစ်ခြင်းရဲ့နောက်ဆုံးခုနှစ်ခုမြောက်အကြောင်းပါပဲဒီစကားရဆိုလို့ရှိရင်လက်တွေ့အသိဉာဏ်ကစိတ်ညွတ်ပြီးတော့ဦးစားပေးရမယ်ဆိုတော့အတွေ့အခေါ်ဉာဏ်ကိုတော့ဦးစားပေးလို့ရှိရင်တော့လက်တွေ့အသိဉာဏ်ရမှာမဟုတ်ဘူးဆိုတဲ့အဓိပ္ပာယ်လို့လို့ပေါ်ပါတယ် ဒီမှာတချို့တချို့ယောဂီများဟာဉာဏ်ကြီးတဲ့ရှင်သာရိပုတ္တရာကုရုမြတ်ကြီးနဲ့ဆွေမျိုးဆွေမျိုးများဆက်သလားတော့မသိဘူးတကယ်သဘောတရားကို အမှန်တည်းအလေးပေးရမယ်အစားအတွေ့အခေါ်အလေးပေးတဲ့အတွက်နှောင့်နှေးကြံ့ကြာတာလေးတွေတွေ့ရပါတယ်နောက်ဒီလိုမဖြစ်ဖို့ရာအတွက်လိုအပ်တယ်ဆိုတာပေါ့လေသင်္ကန်းစာယူကြဖို့ပါပဲအများအားဖြင့်တော့အမျိုးသမီးယောဂီများကရှင်မောက္ကလနဲ့ ဆွေမျိုးဆက်သူတွေဖြစ်ကောင်းဖြစ်ပါလိမ့်မယ်။ဒီဘောက်ကလာကတော့မြတ်စွာဘုရားညွှန်ကြားတဲ့အတိုင်းတခါလဲတမ်းပြီးတော့အထုတ်တာပဲမြန်မြန်နေရကြတာပဲဒီမှာအဲ့ဒါလည်းပဲသင်္ကန်းဆရာယူစရာပါပဲရှင်မောကလန်ရဲ့ဆွေမျိုးတွေနဲ့အဲဆွေမျိုးတော်ဆက်တယ်လို့နှိုင်းတဲ့အတွက်အဲတို့ဟာအသိပညာအမျိုးသားတွေလောက်အဆင့်နှိမ့်သွားတယ်လို့ဒီလိုလည်းပဲချော်ပြီးတော့လည်းပြည့်ပဲတွေးကြပါနဲ့ဘုန်းကြီးဗမာပြည်ပြန်ကန်ဒီလေး အမျိုးသမီးနဲ့သာပြီးတော့နောက်ထပ်အထုမခံရင်တော့ဘူးကဲဒီနေ့တော့ကြအောင်စို့